ကံကြီး6အငယ်1မှ9ပရောဖက်အမျိုးသားတို့ကကိုရောနှင့်အတူယခုနေသောအရက်သည်ကျင်းမြောင်းပါ၏အကျွန်ုပ်တို့သည်ယော်ဒန်မြစ်နားသို့သွားပြရစီထိုအရက်၌ဝမ်း၍တက်သားကို ခုတ်ပြီးလျင်ကိုနေเสียဖို့လှုပ်ပြရစေဟုအေလိရှဲထံ၌အခွင့်တောင်းလျင်သွားကြလော့ဟု အခွင့်ပေး၏အချို့ကလည်းမငင်းပါနှင့်ကိုရောကျွန်တို့နှင့်ကြွတော်မူပါဟု တောင်းပန်လျင်ငါတော်မည်ဟု ဝန်ခံသည့်အတိုင်း သူတို့နှင့်အတူလိုက်လေ၏ယော်ဒန်မြစ်နားသို့ရောက်သောအခါတစ်သားကိုခုတ်ကြ၏တယောက်သောသူသည်ခုတ်စဉ်တွင် ရေထဲသို့ပစိန်ကြ၏ခုတ်သောသူကလည်းခက်လာပြီသခင်ထိုပစိန်သည်ငှားခဲ့သောဥစ္စာဖြစ်ပါ၏ဟုအော်ဟစ်လျင်ဘုရားသခင်လူကအဘယ်မှာကြသနည်းဟုမေးတော့ကြရအရက်ကိုပြပြီးမှဒုတ်ကိုခုတ်၍ထိုအရက်၌ချသဖြင့်ပစိန်သည်ပေါ်လုံးနေ၏ဆယ်ယူလို့ဟုအေလိရှဲဆိုသည့်အတိုင်း တပည့်သည်လက်ကိုဆန့်၍ဆေယူ၏အငယ်ရှိမှ၁၉တပန်ရှုရိရှင်ပြန်သည်ဣတရလပြည်ကိုစစ်တိုက်၍ဤမည်သောအရဤမည်သောအရ၌ငါတို့သည်တတ်ချကြကုန်အံ့ဟုကျွန်တို့နှင့်တိုင်ပင်သောအခါဘုရားသခင်လူသည်ဣတရလရှင်ပြန်ထံသို့လူကိုစေလွတ်၍ဤမည်သော အရကိုသတိပြုပါ ထိုအရက်သို့ရှုရိလူတို့သည် လာကြပြီဟုသတိပေးသောအရပ်သို့ဣသရေလရှင်ဘုရင်သည် လူကိုစေလွှတ်၍တကြိမ်နှစ်ကြိမ်မက ရန်သူတို့ကိုရှောင်လေ၏။ထိုအကြောင်းကြောင့်ရှုရိရှင်ဘုရင်သည်စိတ်ပူပန်၍ကျွန်တို့ကို ခေါ်ပြီးလျှင်၊ငါတို့တွင်အဘယ်သူသည်ဣသရေလရှင်ဘုရင်ဘက်၌နေသည်ကိုငါ့အားမပြဘဲနေကြသနည်းဟုမေးသော်၊ကျွန်တယောက်က ထိုသို့မဟုတ်ပါအရှင်မင်းကြီးကိုတော်ဆက်တော်မူခန်းထဲ၌မိန်တော်မူသောစကားကိုပင်ဣဒရေလပြည်၌ရှိသောပရောဖက်အေလိရှဲသည်ဣဒရေလရှင်မြင်အားပြန်ပြောတတ်ပါသည်ဟုလျှောက်လေ၏ရှင်မြင်ကလည်းသူသည်အဘယ်အရ၌ရှိသည်ကိုတွား၍ချောင်းကြည့်လောသူကိုဖန်ဆီးစေခြင်းဟံငါစေလွတ်မည်ဟု မိန်တော်မူပြီးမှဒေါသမျိုး၌ရှိပါသည်ဟုလျှောက်လေ၏ ထိုမြို့သို့မြင်းစည်းသူရဲယထန်းစည်းသူရဲဘူဂျေများကိုဆေလွတ်သဖြင့်ညအခါရောက်၍မြို့ကို ဝိုင်းကြ၏နာနဲ့စောစုံဖျားသခင်လူဤကျွန်ဒီထ၍ပြင်သို့ထွက်သောအခါမြင်းစည်းသူရဲယထန်းစည်းသူရဲဘူဂျေတို့သည်မြို့ကိုဝိုင်းလျက်ရှိကြသည်ကို ဖြစ်၍အိုဖျားသခင်အဘယ်သို့ ပြုအပ်ပါမည်နည်းဟုမိမိသခင်အားဆို၏အေလိရှဲကမဆွေးနှင့် ငါတို့ဘက်၌နေသော သူတို့သည်ရန်သူတို့ဘက်၌နေသော သူတို့ထက်သာ၍များကြသည်ဟုဆိုလျက်၊အိုထာဝရဘုရား၊ဤသူသည်မြင်နိုင်မည်အကြောင်းသူ၏မျက်စိကို ဖွင့်တော်မူပါဟုဆုတောင်းသည်အတိုင်း၊ထာဝရဘုရားသည် ထိုလုလင်၏မျက်စိကို ဖွင့်တော်မူသဖြင့်၊ဧလိရှဲပတ်လည်၌တတောင်လုံးသည်မီးမြင်း၊မီးရထားနှင့် ပြည့်သည်ကို မြင်လေ၏။18 ရှုရီလူတို့သည်ရောက်လာသောအခါ၊ဧလိရှဲက၊အိုထာဝရဘုရား၊ဤသူတို့၏မျက်စိမမြင်စေခြင်းငှါဒဏ်ခတ်တော်မူပါဟုဆုတောင်းသည်အတိုင်းဒဏ်ခတ်တော်မူ၏။ဧလိရှဲကလည်း၊ဤလမ်းမဟုတ် ဤမြို့လည်းမဟုတ်ငါနောက်သို့လိုက်ကြသင်တို့ရှာသောသူရှိရာသို့ငါပို့မည်ဟုဆိုလျက်ရှမာရိမြို့သို့ပို့လေ၏မြို့ထဲသို့ရောက်ပြီးမှအေလိရှေကအိုထာဝရဘုရားဤသူတို့သည်မြင်နိုင်မည်အကြောင်းသူတို့၏မျက်စိကို ဖွင့်တော်မူပါဟုဆုတောင်းသည့်အတိုင်းသူတို့၏မျက်စိကို ဖွင့်တော်မူသည်ဖြင့်သူတို့သည်မြင်၍ရှမာရိမြို့ထဲမှရှိသည်ဟုသိကြ၏ဣဒေလရှင်မြင်ကလည်းအဖ ထိုသူတို့ကိုဓားနှင့်တတ်ရပါမည်လောဟုဧလိရှေအားမေးလျှင်မတတ်ပါနှင့်ဓားနှင့်ခုတ်လျက်လေးနှင့်ပြည့်လျက်စစ်တိုက်၍ဖမ်းမိသော သူတို့ကိုတတ်ရမည်လောသူတို့ရှေ့မှမုန့်နှင့်ရေကိုထည့်၍သူတို့သည်စားတော့ပြီးမှမိမိတို့သခင်ထံသို့ သွားပါစေဟုဆိုလျင်များစွာသောစားစရာကိုပြင်ဆင်၍စားတောက်စေပြီးမှလွတ်လိုက်သဖြင့်သူတို့သည်မိမိတို့သခင်ထံသို့ပြန်သွားကြ၏ထိုနောက်မှရှုရိလူတို့သည် အလိုအလျောက်တပ်ဖွဲ့၍ဣတရပြည်သို့မလာကြအငယ်24မှ33နောက်တဖန်ရှုရိရှင်ဘင်ဘင်ဟဒတ်သည်ဘူချီအပေါင်းကို စုဝေးစေသဖြင့်စစ်ချီ၍ ရှမာရိမြို့ကိုဝိုင်းထား၏။ကြာမြင့်စွာ ဝိုင်းထားသောကြောင့်၊ရှမာရိမြို့၌အလွန်အစာခေါင်းပါး၍မြည်းခေါင်းတလုံးကိုငွေရှစ်ဆယ်နှင့်၎င်း၊ပဲကြမ်းတပြည်ကိုငွေငါးကျပ်နှင့်၎င်းရောင်းရ၏။ဣသရေလရှင်ဘုရင်သည်မြို့ရိုးပေါ်မှာရှောက်သွားစဉ်၊မိန်းမတယောက်က၊အရှင်မင်းကြီးကယ်မတော်မူပါဟု အော်ဟစ်၏။ရှင်ဘုရင်က၊ထာဝရဘုရားကယ်မတော်မမူလျှင်၊ငါသည်အဘယ်သို့ကယ်မနိုင်မည်နည်း။ စပားနေရာတလင်းစပြစ်တီးနေရာချင်းတဲကကဲမရမည်လောဟု၍၎င်းတင်၌အဘယ်သို့ဖြစ်သည်ဟု၍၎င်းမေးလျင်မိမကဤမိမသည်ကျမစီတို့လာ၍တင့်သားကိုယနေ့ငါတို့စားဖို့အပ်ပါ내ပြန်နေ၌ငါသားကိုစားရမည်ဟုဆိုသည့်အတိုင်းကျမ၏သားကိုပြုတ်၍စားကြပါ၏내ပြန်နေ၌ကျမက သင်ဤသားကိုငါတို့စားဖို့အပ်ပါဟုတောင်းတော်သူသည်မိမိသားကိုကွက်ထားပါသည်ဟုလျှောက်လေ၏ရှင်မြင်းသည်ထိုမိမ၏စကားကိုကြားလျင်မိမိအဝတ်ကိုဆုပ်လေ၏မြို့ရိုးပေါ်မှလျှောက်သွားစဉ်လူတို့သည်ကြည့်၍အတွင်း၌ရှော်တေအဝတ်ဖြင့်ဝတ်တော်မူကြောင်းကိုသိမြင်ရကြ၏ ရှင်မြင်ကလည်းရှာဖတ်သားအေလိရှေ၏ဥကောင်းသည်ယနေ့သူကိုနှင့်မကွာဘဲနေလင်သာရဖျားသည်ထိုမြတ်မကငါ၌ပြုတော်မူပါစေသောဟုဆို၏အေလိရှေသည်မိမိအိမ်၌ထိုင်၍အသက်ကြီးသူတို့သည်သူနှင့်အတူထိုင်ကြစဉ်ရှင်မြင်းသည်မိမိရှေ့မှလူတယောက်ကိုဆစ်လွတ်၏ထိုတမန်မရောက်မီအေလိရှေက လူတတ်၏သားသည်ငါလည်ပင်ကိုဖျက်စေခြင်းဟံစေလွတ်တီကိုတိမြင်ကြသလိုထိုတမန်ရောက်သောအခါတကားကိုပိတ်၍တကားနာမှသူ့ကိုစီးတားကြလော့သူ့နောက်မှသူ့သခင်ခြေတံမမီသလိုဟုအသက်ကြီးသူတို့အားပြောစဉ်တွင် ထိုတမန်သည်ရောက်လာ၏ရှင်မြင်းကိုယ်တိုင်ရောက်လျင်ဤအမှုသည်သာရဖျားစီရင်သောအမှုဖြစ်၏သာရဖျား၏ကျေးဇူးကိုအဘယ်ကြောင့်မျှော်လင့်ရသေးသနည်းဟုဆိုသော